ကဲဥပုပ်တရားလေးနာယူလောက်နာရအောင်နော်ဓမ္မပူဇာလှူရှင်ဖြစ်နေများအားတို့တိုက်တိုက်ဆိုင်ဆိုင်ဥပုံနေရောက်လာကြနော်တရားနာတာ သာသနာတော်နှစ်2566ခုကောဇာနှစ်1384ခုပါကောင်လာပြည်နှစ်မေတ္တာခါတော်နှစ်2022ခုရှစ်လပိုင်း17ရက်ကြာသပတေးနေ့ဘုံဘုံတို့မေတော်ကြီးကိုယ်လွန်သွားတာလေးလဖြစ်နော်ဒီနေ့မေတော်ကြီးကိုရည်မှန်းပြီးတော့စွမ်းမြန်ဆက်ကလူရန်ရမယ်မိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုစုစုအာယုံပြု မေတော်ကြီးအတိကထာတတ္တဝအနန္တကုလိုကောင်းမှုရဲ့အဖို့ပါကအညီအများရပြီးချမ်းသာကြပါစေလို့အများအတန်များလည်းပေးဝေကြမယ်ပေါ့နော်အဲ့တော့ဘုန်းတော်ဒီကနေ့ဓမ္မပူဇာဖြစ်ဖြစ်လူတိုင်းကြတယ်ကုလိုရှင်လေကြားရတဲ့ပုံကိုယ်တွေမူရိတာဖြစ်အောင်ဘုံဘုံဖတ်ပြမိဘနှစ်ပါးမူထား၍မတ်တော်တာတော်မန္တလေးမြို့ ကိုယ်လွန်သူနှစ်ဖက်မိဘများဖြစ်ကြသောဖခင်ကြီးဦးအင်ခန်းဖခင်ကြီးဦးကြံကျင်းဆုံးမိခင်ကြီးဒေါ်ရန်ထိုင်ခွင်းတို့ကိုရည်စူးပြီးတော့ဥမောင်မြင့်ဒေါ်ကျင်းကျင်းအဲ့ဒါပဲရတော့ဘယ်မျိုးอ่ะနိုင်ငံညာနေရပြောပြရန်ကုန်ကနေအော်ရန်ကုန်ကနေလို့နောက်ဘုန်းတို့မမေသူဖြိုးမြိတ်မြို့ဓမ္မပူဇာရောလမ်းလေကတွေ့ရောလူတန်းပါ အဲ့တော့ဘုန်းဘုန်းတို့ဒီကနေ့မေတ္တာခါတော်နေ့ဘုရားဘာသာဝင်များနေတူးနေမြတ်အဖြစ်သတ်မှတ်ထားတယ်နေ့တစ်နေ့နော်အဲ့တော့အချိန်ကာလလေးနဲ့ကိုက်ညီမှုရှိအောင်မေတ္တာခါတော်နေ့ဆိုတာမေတ္တာတုတ်ပေတရားတော်ဖြစ်ပေါ်လာဖို့အကြောင်းအရာလေးပြောကြရအောင်နော်ဒီတရားလေးက များသောအားဖြင့်တော့နာဘူးကြပြီးသားပါပဲဒါပေမဲ့လို့ထပ်မှန်ပြီးတော့ကြားရနာရနှလုံးသွင်းရတော့လည်းပဲကုသိုလ်ကောင်းမှုတွေထပ်ပြီးတော့ဖြစ်တာပေါ့နော်ပြီးတော့များသောအားဖြင့်ဒီမေတ္တာတုတ်ပိတရားတော်ဖြစ်ပေါ်လာဖို့အကြောင်းအရာလောက်ပဲသိထားကြတာဒီမေတ္တာတုတ်ပိတရားတော်မြတ်ကိုနာယူခဲ့ကြတယ်ရွတ်ဖတ်ပူဇော်ခဲ့ကြတယ်စတင်ဖြစ်ပေါ်လာတဲ့အခါမှာ နော်အထုပ်ပတိထဲမှာပါဝင်ခဲ့တဲ့ယဟန်တော်အပါ900အဲ့ဒီအပါ900ကိုဟောကြားတဲ့တရားဒေသနာကိုကြားတော့ရတော်ဖြင့်တိတ်မသိကြဘူးမှတ်မိခဲ့တယ်ပေါ့နော်မြတ်စွာဘုရားရဲ့လက်ထက်တော်ကကယဟန်တော်ပါ900မြတ်စွာဘုရားဒီဟန်နေကမ္မထံတရားများသင်ယူပြီးတော့ရွာကြီးတရွာရဲ့အနီးမှာရှိတဲ့တောအုပ်ကြီးတစ်ခုမှာအမိပြုတ်ပြီးတော့တရားဘာဝနာများကျူးစာအထုတ်ကြမယ်ဆိုပြီးတော့တရင်တုံညာ နဝါဆိုကန်ဒီရောက်သွားတာပေါ့အဲ့တော့အဲ့ဒီတောအုပ်ထဲမှာတစ်ပင်အသီးသီးမှာရှိနေကြတယ်ရုပ်ကစိုးနတ်တွေအဲ့ဒီနတ်တွေဟာဒီရဟန်းတွေဟာခိတ္တခဏနေကြမှာနဲ့တူပါရဲ့ဆိုတဲ့အတွေးနဲ့သူတို့ကတစ်ပင်ဒီဘဝနေဖဲပြီးတော့ပေးကြတယ်ရဟန်းတွေကတီလာရှိတော့သူတို့ကအပေါ်ကနေနေလို့မရဘူးလို့ဆိုတယ်အောက်ဆင်းနေရတာလည်းအချိန်ကာလအကြာကြီးဆိုရင်အဆင်မပြေဘူး အဲ့ဒါလိုနဲ့နည်းနည်းလေး15ရက်ရက်20လောက်ကြာလာတော့ဟာဒီရန်တွေကခဏနဲ့ပြန်ကြမှာမဟုတ်ဘူးလို့သူတို့သိသွားတယ်အဲ့လိုသိတဲ့အခါကျတော့ဒီရန်တွေကိုနေလို့မရအောင်၆လန့်ညအနံဆိုးတွေပေးတယ်ခေါင်းမပါတဲ့ကိုယ်ကြီးပြတယ်ခေါင်းကြီးလိမ့်နေတာကြီးပြတယ်ကြောက်မဲ့ဖွယ်ရအစင်းတွေကြောက်မဲ့ဖွယ်ရအတန်တွေကြောက်မဲ့ဖွယ်ရအနံ့အဲ့ဒါတွေလည်းယဟန်တော်တို့ရဲ့စိတ်ကိုတုန်လှုပ်ခြောက်ခြားအောင်ခြောက်လန့်ညတယ် ဘလို့မှတမာတိထူထောင်လို့မရစိတ်ဓာတ်တွေဆောက်တည်လို့မရကစင်ကလေးရဖြစ်တယ်ပေါ့နော်အဲ့ဒါနဲ့ဘုန်းဘုန်းတို့ဒီဝါကောင်လာဇန်ပိုင်းလောက်မှာအဲ့ဒီရဟန်းတော်တွေဟာမြတ်စွာဘုရားရှိရာတာဝတိပြည်စီတော်အကြောင်းကိုပြန်လာကြတယ်ဘလို့မှတရားအလုပ်ကိုအထုလို့မရဘူးအဲ့ဒါအကျိုးကြောင့်မေးတော့မြတ်စွာဘုရားကိုရှောက်ပြဒီလိုဒီကြောင့်မေးဆိုတော့အဲ့ဒါလို့ဆိုလို့ရှိရင်ဒီမေတ္တာတုတ် တရားဒေသနာသင်တို့နာယူပြီးတော့အရာကျက်ရမယ်နားလည်အောင်လုပ်ရမယ်ပြီးရင်ဒီမေတ္တာတရားကိုတတ္တဝအနန္တရဲ့ပုံမှာတည်တည်ချာချာပို့လွတ်ပေးရမယ်ပြီးရင်ဒီမေတ္တာတုတ်ပိတ်ကိုလည်းပဲရုပ်ဖတ်တရေစေမှုပြုရမယ်မမေ့မလျော့မေတ္တာတရားရှေ့ထားပြီးမေတ္တာတုတ်ပိတ်တရားကိုရုပ်ဖတ်ပူဇော်ပွားများရမယ်ဆိုလို့ရှိရင်သင်တို့အတွက်အဆင်ပြေလိမ့်မယ်ဆိုပြီးတော့ညဆောဘုရားမေတ္တာတုတ်ပိတ်တရားကိုအဲ့ဒီမှာသင်ပေးတယ် ဖျားစာတော့ကရဏီယာမထကုသလေနယန္တတန္တံပဒံအဘိသမစ္ဆာအဲ့ဒီအစနော်ယတလူဝါဝတောဆိုတာကသူကမေတ္တာတုတ်ရဲ့အစွမ်းတတ္တိမေတ္တာတုတ်ရဲ့ဂုံကြီးတွေကိုပေါ်ကျူးပြီးတော့အမွန်းတင်ထားအဲ့ဒါကအမွန်းလို့ခေါ်တယ်ဟုတ်လားအဲ့ဒီနဂါရပြီးတော့မှကရဏီယမထကုသလေနယန္တတန္တံပဒံအဘိသမစ္ဆာအလွန်ချမ်းသာတဲ့နိဗ္ဗာန်ကို နော်အာယုံပြုတ်ပြီးတော့ချမ်းချမ်းသာသာနေထိုင်လိုရတယ်ဆိုလို့ရှိရင်အထာတုတလေနာကိုယ့်ရဲ့အကျိုးစီးပွားအစစ်တကယ်ရပြီးတော့နေလိုရတယ်ဆိုလို့ရှိရင်အခုပြောတဲ့အကျင့်မြတ်15မျိုးကိုကျင့်ရမယ်လို့အဲ့ဒီမှာစာဟောတကောဥစုစသူစုစသူဝသောသတ္တမုဒုနာတိမာနိတန်တုံတကောစသူဝရောစအပကိသောစတန်လဟုကာဟုတိ တန်တိန်တေယောစနေဘကောစအပကဘောကုလေတောနန္နုဂိတောနောက်ဆုံးကနာစခုတ်တမာစရိဂိဉ္စီယေနဝိညူဝရေဥပဝရေယောအဲ့ဒါလေးကောင်းတယ်နာစခုတ်တမာစရိဂိဉ္စီယေနဝိညူဝရေဥပဝရေယောမကောင်းတဲ့အလုပ်ဆိုရင်သေးသေးလေးပဲဖြစ်ဖြစ်ပညာရှိသူတော်ကောင်းတို့ကဲ့ရဲ့မယ်အဲ့ဒီမကောင်းတဲ့အလုပ်ကိုမလုပ်နဲ့ တေးလေးပဲဖြစ်ဖြစ်အဲ့ဒါလေးနဲ့ချုပ်တာဘယ်ကနေစစတက်ကောတက်ကဆိုတာနဲ့စတက်ကလာစွမ်းနိုင်လုံနိုင်ရမယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ဖို့အတွက်ဘုန်းဘုန်းတို့အစွမ်းတတ္တိတွေထုတ်ပြီးတော့လုံနိုင်ရမယ်ယုံကြည်မှုရှိရမယ်ကြိုးစားရမယ်ဟုတ်လားအဲ့ဒါလိုအစွမ်းတတ္တိကိုထုတ်ပြီးတော့လုံနိုင်တဲ့အည်အသွေးရှိရတယ်အဲ့ဒီကနေစတောင်းဆိုတာမြတ်စွာဘုရားအည်အသွေး15ချက်တက်ကော ဥစုစွန့်နိုင်ရမယ်ပြီးတော့ပါလာတန်လာဥစုယူသားဖြောက်မှတ်ရမယ်အဲ့ဒါနဲ့အာမရလို့သူဟုစုဟောနောက်ထပ်တစ်လုံးထပ်ဟောတယ်အလွန်အလွန်ယူသားဖြောက်မှတ်ရမယ်ယူသားမှုမြတ်စွာဘုရားဘလောက်လိုချင်တယ်လဲတစ္ဆာတရားဆိုတာအမှန်တရားတစ္ဆာဆိုတာအမှန်ပဲလေအမှန်ဆိုတဲ့တစ္ဆာတရားကိုရှာဖွေရတဲ့ပုဂ္ဂိုလ်တွေတစ္ဆာတရားကို နားလည်ပြီးတော့လွတ်မြောက်လိုကြတဲ့ပုံကိုယ်တွေဟာအခြေခံရိုးသားမှုအကြီးအသေးမရှိဘဲနဲ့ရဖို့မလွယ်ဘူးအမှန်တရားကိုရှာတဲ့လူကမှန်ဖို့လိုတယ်ဒီသဘောလေးကိုနားလည်ရနော်ဒါကြောင့်တက်ကောစဥစုစသူဟုစုစသူဝဆောသတ္တသူဝဆောအတ္တသူဝစပြောတာနားထောင်လွယ်တဲ့စိတ်ရှိရတယ်သူဝဆောသတ္တမူတုနုညံသိမ့်မွေးရမယ် ဒီပါတော့အနတ္တိမာနိမမနာတွေအလွန်မမောက်မှမထောင်သွားရဥရုဇနာတိမာနိတကောဇဥဇုဇသူဇုဇသူဝဇောဇတမုဒုနာတိမာနိတန်တုတကောဇသူဝရောဇတန်တုတကဇရှောင်ရဲတင်းတယ်ကျင့်တတ်တဲ့စိတ်ရှိတာဥမာဖြစ်နေတဲ့အနေအထားလေးနဲ့စိတ်ထဲကကျင့်တတ်နိုင်တန်တုတကောဇသူဝရောဇမွေးမြူလွယ်တာ ဘာမြင်မစနိုင်ဘူးဘာမြင်မဝတ်နိုင်ဘူးဘယ်နာဖြစ်မနေနိုင်ဘူးလို့အဲ့ဒါလို့ကြီးသားကြောင်းတဲ့သဘောမရှိတာကိုပြောတာသူပရရဟန်းဖြစ်နေလို့ရှိရင်မွေးမြူလွယ်ရတယ်သူများကိုအမိပြုတ်ပြီးတော့အသက်ရှင်ကြရတာကိုအဲ့တော့ကိုကဘလူလေးပဲနေဖြစ်ဖြစ်နေတဲ့ရမယ်စားတဲ့ရမယ်ဝတ်တဲ့ရမယ်ဒါကိုပြောတာနော်သူပရောစတကောဥစုစသူဥစုစသူဆောသတ္တမုဒ္ဒနာတိမာတိတန်တုတကောစသူပရောစအပကိသောစအပကိစ္စ ကိစ္စနဲရမယ်အလုံးမရှုပ်ရဘူးနော်အလုံးမဲညာလုံးမဲစိတ်ထဲမှာရှုပ်ထွေးနေတဲ့စီမံကိန်းတွေမရှိရဘူးလို့ပြောတာဟုတ်လားအပကိစ္စနိဗ္ဗာန်ရဖို့အတွက်ကြိုးစားအထုတ်တဲ့အလုတ်ကလွဲလို့ကျန်တဲ့အလုတ်မှန်တဲ့များကိုအုံဖြတ်တောက်ထားနိုင်အဲ့ဒီလူမြန်မြန်နိဗ္ဗာန်ရမှာပဲနော်အမြတ်စွာဘုရားအလုတ်ကိစ္စနဲရမယ်တဲ့အပကိစ္စစပြီးတော့ဗါတယ်နော်တန်လဟုကဟုတ်ဒီနော်အတ္တမွေးဝမ်းကြောင်းမှုမှာပေါ့ပေါ့ပါပါရှိရတယ် လဟုကဟုတ်ဒီပြီးတော့ခါရတာတန်တိန်တရိယောဇနိပကောဇအပကဘောတန်တိန်တရိယောဇတန်တအိန္ဒရိယအိန္ဒရိယအိန္ဒရိအာကိုပြောရတော့မျက်စိနာနာလျာကိုစိတ်အဲ့ဒီအိန္ဒရိယတန်တငြိမ်သက်ရမယ်မျက်စိနာနာလျာကိုစိတ်ကိုစောင့်စည်းချုပ်ထီးပြီးတော့အပညာနဲ့ထိမ့်ကွပ်ပြီးတော့ငြိမ်သက်သောအိန္ဒြေရှိရမယ်။တန်တိန်တရိယောဇပြီးတော့နိပကောဇ ဒီပကောဇာဆိုတာရှင်းကျက်တဲ့ပညာရှိရနားလည်ရမယ်သိရမယ်မြင်ရမယ်တန်တိန်တရောဇာနိပကောဇာအပကဘောတဲ့မကြမ်းထမ်းရဘူးကုလေတောအနာနုကေတောကုလေတုအနာနုကေတောတရားဒဂမတွေရဲ့ပုံမှာအတန်ရောစင်မများရဘူးမမောတွေ့တာမှုမကြီးရဘူးပြတ်သားရမယ်ဟုတ်လားခက်စိမ့်စိမ့်နေတတ်ရမယ်ဟုတ်လားကုလေတောအနာနုကေတောဆိုတာ နော်အမျိုးတွေမှာတွေ့တာတက်မဲ့မှုမရှိရဘူးဆိုအမျိုးဆိုပြီးမှဒကာဒကမတွေပြောတာကုလေသောနာနုခေတော်ပြီးတော့မှဗာနဲ့ချုပ်ထားတာနာစာခௌဒ္ဓမာစရိဂိဉ္စီယေနဝိညုပရိဥပဝတိယဟုတ်လားပညာရှိသူတော်ကောင်းတို့ကဲ့ရဲ့မဲ့အပြစ်ဆိုလို့ရှိရင်မကောင်းတာဆိုလို့ရှိရင်နည်းနည်းလေးတောင်မလုပ်ဖြစ်အောင်ထိမ့်လိုက်ပါအဲ့ဒါကတော့အချုပ်ပဲအဲ့ဒါလိုက်နာရင်ကျန်တာအကုန်ပြီးသွားနော် အဲ့လို15ချက်ကိုမြတ်စွာဘုရားတောင်းဆိုပြီးတော့မှစပြီးတော့မေတ္တာတရားပို့လွတ်ပုံသင်ပေးတာနော်ကုလေသောနန္ဒုကိတော်နာဇကုဒ္ဓမာစီခင်ရှိယေနဝဉ္ညုတေဥပါဝရိယဒုက္ခိနောဝခေမိနောဟွန်တုတပ္ပတ္တာဘွန်တုဒုက္ခိတတ္တာချမ်းသာကြပါစေအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားတတ္တဝါတွေကိုတူရာရှုရှုပြီးတော့မေတ္တာပို့လွတ်တဲ့နေရာမှာအာယုံပြုရလွယ်အောင်လို့ လုံးစုံများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံဘေးကင်းစင်ဝေးငြိမ်းအေးကြပါစေပြီးတော့ပါလားကြောက်တတ်မကြောက်တတ်နှစ်အုပ်စုကြီးခွဲတာနော်မြင်အမမြင်အဝေးနေနီးနေဘဝဇတ်ဆုံးမဆုံးများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေချမ်းသာတဲ့တရားသူ့ရဲ့စိတ်ထဲမှာရောကိုယ်ထဲမှာရောအမြဲရှိနေပါစေလောက်ကောင်းမင်းကုန်းဆိုရေးရေးထားတာဟုတ်လား ပြီးတော့မှသုံးစုခွဲပြီးတော့တခါမေတ္တာပို့လို့ပုံကိုသင်ပေးတယ်ကြီးငယ်အလတ်ကြီးတာဆိုတာဆင်းလို့အကောင်တွေဝေလာငါလို့အကောင်တွေကိုပြောတာငယ်တယ်ဆိုတာသေးတဲ့အကောင်လေးတွေကိုပြောတာနော်ကြီးငယ်အလတ်ဆိုတာသူတို့ကကြားမှာရှိတဲ့တတ္တဝါပြီးတော့ဗါလဲစူကြုံအလတ်စူရဲဆိုတာဝါပြောတာနော်ဝက်ကကလေးတွေကိုပြောတာအကောင်လေးတွေလည်းဝါတွေရှိတယ်လေဟုတ်လားကြီးတာသေးတာကိုမပြောဘူးနော် तू ကဝါတာ ပြီးတော့ပါတော့ပိန်တီးတာဟာအယုနဲ့ကောက်ပဲဟုတ်တယ်ချို့ဓာတ်လုတ်ကောင်လေးရဆိုတာလုတ်ချောင်းလေးတွေလိုဖြစ်ပိန်တီးတဲ့အကောင်အဲ့ဒီပိန်တာနဲ့ဝါတာရဲ့ကြားမှာအလေလက်ရှိတဲ့ကောင်လေးရှိရင်စူကြုံအလက်ပြီးတော့ပါတော့ကြီးငယ်အလက်စူကြုံအလက်ပြီးတော့ပါတော့ရှည်တူအလက်လာရှည်တာကချင်များလိုကောင်းနေမွေလိုအကောင်းနေကလပ်အုပ်လိုအကောင်းနေရှည်တယ်ပေါ့နော်တူတဲ့အကောင် အလေလတ်မှာရှိတဲ့အခါတတ္တဝါတွေဆိုတာအမျိုးမျိုးကံစမ်းကြဲတော့အကျိုးပေးစမ်းကြဲကံလည်းစိတ်စမ်းကြဲတော့ကံစမ်းကြဲစိတ်တွေကစမ်းကြဲနေတော့လှုပ်တာတွေကစမ်းကြဲတယ်လှုပ်တာတွေကစမ်းကြဲတော့အကျိုးရလက်ထွက်လာတာတွေကလည်းစမ်းကြဲတယ်ဒါကြောင့်ရေသတ္တဝါတွေအကြောင်းကြည့်လိုက်ဩဒီဟာမျိုးအကောင်လားဒါကတက်ရှိလားလို့တော့တန်တရားဝင်ရလောင်ရှုပ်ဆိုအကောင်မှတောင်မသိတပင်တွေလို့လို့ဘာလို့လို့ discovery တွေဘာတွေကြည့်ကြည့်ပါနော် အဲ့ဒါမြတ်စွာဘုရားတတ္တဝါတွေကိုအကုန်လုံးတူရလေးတွေစုပြီးမေတ္တာပို့တဲ့နေမှာအာယုံပြုဖို့လွယ်အောင်စုလေးတွေခွဲပြီးတော့သင်ပေးတယ်ပြီးတော့မှနာပရောပရဏိကုဝေထနတ္တိမင်ကြီးထကတစီနံကိဉ္စီရာရောတနာပိကတင်ညာနိညမညတာဒုက္ခမိရှိတာအဲ့ဒါကိုဆိုရဘလို့ရေးတော့လူဝချင်းချင်းလက်ပတ်ချင်းကင်းရှင်းကြပါစီစင်ရဲလူချင်းအချင်းချင်းကင်းရှင်းကြပါစီ အထင်သေးခြင်းအချင်းချင်းကင်းရှင်းကြပါစေအဲ့ဒီကိစ္စပို့ပြီးတော့အရာရောက်မယ်ထင်နော်ဆင်းရဲလိုတဲ့စိတ်ကတခါတလေမှဖြစ်တာအလုံးမုံမှဖြစ်တာအဖြစ်များတာပဲစိတ်တွေဖြစ်နေတာအထင်သေးတဲ့စိတ်ဟုတ်တယ်ကိုယ်စိတ်နဲ့မတည့်တာနဲ့အထင်ကတန့်သေးတော့တာပဲအထင်သေးရင်အဲ့ဒါအကုသို့ဖြစ်တော့တာပဲအထင်သေးခံရတဲ့လူကလည်းပဲမကြိုက်ပါတော့အဲ့ဒါမျိုးအဲ့ဒီကိစ္စကိုမေတ္တာဘူးလည်းထည့်ထားစဉ်းစားတဲ့ သူများကိုလွယ်လွယ်အထင်မသေးသင့်ဘူးနော်စိတ်တိုင်းမကြရအလွယ်လွယ်မဖြစ်သင့်ဘူးတူတူဘလို့ပဲနေနေထားနိုင်ရမယ်နော်ပြီးတော့မှပါတော့အကုန်လုံးပြန်ပြီးတော့မေတ္တာရဲ့သဘောတဘာဝလေးကိုချုပ်ပြီးတော့အဲ့ဒီကိုမေတ္တာကိုအခြေခံပြီးတော့ဥပဒနာတရားပွားများမယ်ဆိုရင်နောက်ဆုံးကထာလေးစိုးစမ်းပါပါတယ်တော့ဒိဋ္ဌိသအနုပက္ခမသီလဝါဒတနေနတံပံနောကာမေတုဝိနယကေရနာယိသံတုကပ္ပတေယဥနာရတိနော် ကိုကျင့်သီလနဲ့ပြည်စုံမေတ္တာကိုပွားများပြီးတော့ဒါတရားယုတ်တည်နံနေဖြစ်နေတာပုဂ္ဂိုလ်တ attva မဟုတ်ဘူးအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတာလို့အမြင်မှန်ကိုအခြေခံပြီးတော့ကြိုးစားမယ်ဆိုရင်နော်တောတပတိမဉ္ဇဉ်ပူဉ္ဇဉ်နဲ့ပြည်စုံမယ်ဆိုလို့ရှိရင်ဒီမေတ္တာအားကြီးတဲ့ပုဂ္ဂိုလ်ကနောက်တစ်ခါအမိဝမ်းကောင်းကိုမလာဘူးကာမဘုံကိုမလာဘူးတရားတော့အယူဆအမျိုးမျိုးရှိတယ်ဘယ်ဘဝမှာမဖြစ်ဘူးလို့ဒီလိုလည်းပဲယူဆတာလည်းရှိတယ်ထားပါတော့ဒါမေတ္တာတို့ရအကြောင်းအနှစ်ချုပ်လေးပြောပြပုံပုံစပြီးတော့ပြောလို့တဲ့ ပြောမယ်လို့ရည်ရွယ်ထားတာကဒီမေတ္တာတုတ်ကြောင့်ပေါ့ဒါပတိနားလည်သိခြင်းလို့ပြောပြလိုက်တာပေါ့နော်အဲ့ဒီမေတ္တာတုတ်ကိုသင်ပြီးတော့ရန်တော်လေးတော်လေးပြန်ကြွမေတ္တာတရားလေးဟူသောအဆောင်နဲ့အကောင်းမွန်ဆုံးအနေအထားနဲ့နေကြတဲ့အခါမှာနတ်တေရဲ့မေတ္တာလွယ်လွယ်လေးပြန်ပြီးတော့ရတယ်ဒါနတ်တေရဲ့ဝေယဝစ္စပြုတာတော့ခံရတယ်လို့ပြောတယ်တော်တော်ကိုထူးဆန်းတဲ့ကိစ္စပါမေတ္တာရဲ့အစွမ်းပေါ့နော် အဲ့လိုမေတ္တာတရားရဲ့အစွမ်းတတိကြောင့်သူတို့ချမ်းချမ်းသာသာတည်တည်ငြိမ်ငြိမ်နေရလို့ကမ္မထံတရားတွေဖြည်းဖြည်းနဲ့အတိညာဉ်တွေတိုးတက်လာတဲ့အချိန်သူတို့စိတ်ထဲမှာဘလို့အောင်းမိမိတော့ဩတရားအထုတ်တယ်ဝိပဿနာတရားပွားတယ်ကမ္မထံတရားအထုတ်တယ်ဆိုတာကိုယ်ခန္ဓာကြီးရဲ့အမှန်တဘာဝကိုမြင်အောင်ကြိုးစားတာဟုတ်ဒါခန္ဓာကိုယ်ကြီးရဲ့အမှန်တဘာဝကဘာလို့ဆိုတော့အနိစ္စပဲလေတလုံးနဲ့ခြုံအောင်ပြောရတယ်ဟုတ်လားခန္ဓာကိုယ်ကြီးရဲ့တဘာဝဘာလဲတော့အနိစ္စအဲ့ဒါကိုကြွန့်ကျင်အောင်လုပ် အနေဆာဆိုတာမတည်မြဲတာကိုပြောတာဘယ်နာလေးကြည်လိုက်လို့မှတည်မြဲနေတယ်ဆိုတာမရှိဘူးဘယ်ခြေနေလေးကမှတည်မြဲနေတယ်ရက်တည်နေတယ်ဆိုတာမရှိဘူးပြီးခဲ့တာကြီးပဲစင်ပြေးပြေးမပြေးပြေးကိုယ့်ရဲ့အတွေ့အကြုံတွေအကုန်လုံးကောင်းကောင်းဆိုးဆိုးဘုန်းတို့ထိမ့်သိမ့်ထားလို့မရဘူးဒါလေးကိုတီးနေအောင်ဒီတိုင်းလေးဖြစ်နေအောင်လုပ်ထားလို့မရဘူးပြောင်းသွားတာကြီးပဲပျောက်သွားတာကြီးပြီးသွားတာကြီးပဲဟုတ်တယ်မို့လားပြီးသွားတာကြီးပဲ ဒါသူတို့တော့အဲ့ဒီအနေစာကိုအလုံးကိုအသေးစိတ်မြင်တယ်ပေါ့လောက်ထိသူတို့စိတ်ထဲမှာမြင်တော့ဆိုတော့ခန္ဓာကိုယ်ဟာတဲ့အနှစ်သာရကင်းမဲ့တဲ့အတွက်ကြောင့်တည်မြဲမှုမရှိတဲ့အတွက်ကြောင့်ဘာနဲ့တူလဲဆိုရင် မြေအိုးတစ်လုံးနဲ့သာတူတယ်လို့သူတို့အဲ့လိုသူတို့စိတ်ထဲမှာအဲ့ဒီဉာဏ်အမြင်ပေါက်တယ်မြေအိုးတစ်လုံးရဲ့အနေအထားကိုကြည့်လိုက်နည်းနည်းလေးလောက်ထိခိုက်မိတာနဲ့ကွတ်ဆိုပါဖြစ်သွားတယ်ကွဲသွားကွဲပြီဆိုတာနဲ့ဒီမြေအိုးကဘာမှသုံးစားလို့မရတော့ အမိုက်ဖြစ်သွားတာသူကအဲ့လိုဘုံဘုံတို့ခန္ဓာကိုယ်ကြီးကအကြောင်းမျိုးမျိုးနဲ့နော်ထိတ်တိုက်တိုးလိုက်တာလည်းသူပါဖြစ်သွားပျက်စီးဟုတ်လားဒီမှာဒီမှာဒီဆောက်ထားပုံအနေထားလည်းပဲအလွန်မှကိုပဲဟုတ်လားခဏခဏနော်ပျက်စီးလွယ်တဲ့အနေထားမျိုးလေးနဲ့တိဆောက်တာခိုင်ခိုင်မာမာတိဆောက်ထားတာမဟုတ်ဟိုအလွန်မှကိုပဲဟိုကြိုးတန်းမော်လန်းရှောင်နေတဲ့သဘောမျိုးလို့ပေါ့နော်ဘာလေးမှတိတ်ပြီးတော့အတင်းဆောင် မခံတဲ့အနေအထားနဲ့တိဆောက်ထားတာအဲ့ဒါသူတို့ကအဲ့လိုမြင်တယ်ခန္ဓာကိုယ်ကြီးကပျက်စီးတယ်လို့အိုးတဲ့တူတယ်လို့မြင်တယ်အဲ့ဒီလိုဉာဏ်မြင်မြင်နေတာကိုမြတ်စွာဘုရားအကြောင်းတော်ကနေသိလို့အဲ့သူတို့ရဲ့ရှေ့မှာတကိုးတော်နဲ့ရောက်လာတယ်လို့ဖန်ဆင်းပြီးတော့ဂါထာတစ်ခုပေါ်တယ်အဲ့ဒီဂါထာကိုလည်းနာယူပြီးတော့အဲ့ဒီရဟန်းတော်900အကုန်လုံးရဟန္တာဖြစ်တယ်အဲ့ဒီဂါထာဟိုတနေ့အမားတို့သင်ရနော်ကုံဘူပမံကာယမိမံဝိဒိတံ နဂရုပမစိတ်တမိတံတပိတဝါယောဒေထမာရံပညာဟုဒေနဇိတင်ဆံရခိအနိဝေတနောတိဟာတချိန်တော့ဘုံကဒီကာထာလေးကိုဖျားပြီးတော့ဥပမာများခေါင်းစဉ်လေးတက်ပြီးဟောတာရှိဥပမာလေးများလို့ကုံဘူပမံကာယမိမံဝိဒိတ်တောဒီယုတ်ခန္ဓာကိုယ်ကြီးကိုအလွန်ပျက်စီးလွယ်တဲ့အတွက်ကြောင့်မြေအိုးတစ်လုံးနဲ့တူတယ်လို့ ကောင်းကောင်းနားလည်ထားရမယ်တဲ့အဲ့ဒီစကားလေးရဲ့အဓိပ္ပာယ်ကကုံဘူပမံကာယမိမံဝိရိတဝါဣမံကာယဤခန္ဓာကိုယ်အရဘောကြီးကိုကုံဘူပမံပျက်စီးလွယ်တဲ့အတွက်ကြောင့်မြေဦးတစ်လုံးနဲ့တူတဲ့ဥပမာရှိတယ်လို့ဝိရိတဝါသိထားရမယ်နားလည်ထားရမယ်အလုံးပျက်စီးလွယ်တယ်ဒါပထမတစ်ချက်ပြောလိုက်လို့နော်နဂရုပမံစိတ်တမိတံတပိတ္တဝါဣဒံစိတ်တံဟောဒီခန္ဓာကိုယ်ကြီးကိုအမိပြုပြီးတော့ဖြစ်နေတဲ့ အမျိုးမျိုးတည်နေတဲ့တွေးတောကြံစည်နေတဲ့စိတ်ဟုတ်လားဒီစိတ်ကိုကြတော့နဂရုပမအလွန်ခိုင်မာတဲ့မြို့ကြီးတစ်ဖွဲ ထပစ်တော်ဟာဖြစ်စေ၍စိတ်ကိုကြတော့အလွန်ခိုင်မာအောင် လုပ်တာဘလို့လောကရန်တရားနဲ့တွေးလို့မှတုံ့လို့မှုမရှိအောင်အမေမောစရာကောင်းတဲ့အာယုန်နဲ့တွေ့ရင်လောဘဖြစ်တယ်ဆိုတာတုံ့လုပ်တယ်လို့ခေါ်တယ်မကျင်တဲ့စရာကောင်းတဲ့အာယုန်နဲ့တွေ့ရင်မကျင်တဲ့သဘောဖြစ်ရင်ဒါတုံ့လုပ်တယ်လို့ခေါ်တယ်အဲ့ဒါမခိုင်မာလို့တုံ့လုပ်တာပေါ့ ခိုင်မာရင်ဘယ်တုံလို့မလို့ဒါမျိုးဆိုပါဗျာစိတ်ကိုခိုင်မာအောင်လုပ်ရမယ်ဥပမာခံစစ်တိုက်စစ်နဲ့ပြည်စုံနဲ့မြို့ကြီးတစ်မြို့ဘယ်ရန်သူမှဝင်လို့မရဘူးဖြည့်ဆည်းလို့မရဘူးအလွန်ခိုင်မာတဲ့မြို့ကြီးတစ်မြို့ဟုတ်လားအဲ့ဒီမြို့ကြီးလိုခိုင်မာအောင်စိတ်ကိုလှုပ်ထားကောင်းတာနဲ့တွေ့လို့လည်းပဲလောဘနဲ့မတုံလို့အောင်ဆိုးတာနဲ့တွေ့လို့လည်းဒေါသနဲ့မတုံလို့အောင်လုပ်ရမယ်ဒါဒုတိယပြောတာပုံပူပမံကာယမိမံဝိရိတဝံငဂရုပမံစိတ်တမိတံထပိတဝါ ယောဒေထမာရံပညာဥဒေနာမာရံကိလေသာတိဟုသောမန်တိဟုသောယံသူကိုပညာဥဒေနာပညာတိဟုသောလက်နက်ဖြင့်ယောဒေထရှစ်ထိုးကြကုန်တော့ဘုန်းတို့ဘဝတကယ်တမ်းကတော့ခန္ဓာကိုယ်စစ်မြေပြင်မှာသူနိုင်ကိုနိုင်အနိုင်ကျဲကုသိုလ်နဲ့အကုသိုလ်ဒီလိုလည်းပြောလို့ရတယ်နော်ဒီမှာတော့မြတ်စွာဘုရားကိလေသာတစ်ဖက်ယံသူ ဒီဘက်ကတော့ဉာဏ်ပညာဖြစ်မယ်ပေါ့နော်ဒီဘက်ကတော့အကျိုးလိုလာတဲ့စိတ်အနေထားလေးလို့ဆိုရပါစို့ဟုတ်လားအဲ့ဒါကိလေသာတိဟုသောယံသူကိုစစ်တိုက်ခိုင်းတယ်မြတ်စွာဘုရားအဲ့ဒီချိန်မှာသူဘာလက်နဲ့ကိုကင်ဆွဲပြီးတော့တိုက်ခိုင်းတာလို့ပညာတိဟုသောလက်နဲ့နော်ဘုံဘုံတို့လက်နဲ့မပါပဲနဲ့တိုက်လို့မှမရပဲကိုဟုတ်လားအဲ့တော့ပညာဆိုတာဘာတော့ဒီဒေသနာရလက်နဲ့ပဲဟုတ်လားအဲ့တော့ပညာရဲ့အဓိပ္ပာယ်ကအမှန်ကန်သိနားလည်တဲ့သဘောပဲ ဟုတ်လားအနိစ္စကိုသိတာပညာဒုက္ခကိုသိတာပညာအနတ္တကိုသိတာပညာအတုပကိုသိတာပညာနောက်ဆုံးအထွတ်အထိပ်သစ္စာလေးပါးကိုပိုင်းခြားပြီးတော့သိတာပညာအဲ့ဒီပညာရန်သူကိုတိုက်ခိုက်တဲ့နေရာမှာမရှိမနေမဖြစ်မနေအသုံးပြုရမယ်ရှိတာလက်နက်ပဲလို့မြတ်စွာဘုရားဟောကုံဘူးပမကာယမိမဝိရိတောငကရုပမစိတ္တမိတံတပိတောယောဒိထမာရံပညာဥဒေနဒီရောက်တာနော်ရှိတင်္စရခိအနိဝေတနောတိယ ဇိတင်ဆံရခိကိုရရှိထားတဲ့အောင်မြင်မှုလေးကိုမပျက်စီးအောင်ဆုံးရှုံးသွားအောင်ဆောင်ရှောက်ရမယ်။ဘုန်းတို့စ조사အထုတ်ထားလို့အတိအပွင့်အနေနဲ့ထိုက်တဲ့အဆင်ပြေမှုလေးတွေအောင်မြင်မှုလေးတွေအတိအသီးရှိနော်။အဲ့ဒီအောင်မြင်မှုကိုမလုပ်ထားဘူး။ဆောင်ရှောက်ထားရမယ်။ပြန်ကြာရှုံးမသွားအောင်လုပ်ရမယ်နော်။ဇိတင်ဆံရခိပြီးတော့ဗါတော့အနိဝေဒနောတိယအနိဝေဒနာဆိုတာတွေ့တာကညီမှုမရှိတဲ့သဘော ရရှိထားတဲ့အောင်မြင်မှုရဲ့ပုံမှာယဉ်မှုမှုတွေနဲ့ตาယာကညှိနေတာမျိုးကိုမရှိရဘူးအနိဝေတနောတိယตาယာကညှိမှုမရှိသည့်တိယဖြစ်ရ၏ဘယ်နှချက်ပြောတော့ဆိုတော့ဒီဒေသနာမှာ၅ချက်ပြောတယ်နော်ရုပ်ခန္ဓာကိုယ်ကြီးကိုပျက်စီးလွယ်တဲ့အတွက်ကြောင့်မြေအိုးကြီးနဲ့တူတယ်လို့သိထားရတယ်စိတ်ကိုကြတော့ဘလို့လောကဓာတ်နေနဲ့တွေ့တွေ့ဘလို့အာယုန်နေနဲ့တွေ့တွေ့တုံ့လို့မှုမရှိအောင်ခိုင်မြဲအောင်မြို့ကြီးတစ်ပွဲဖြစ်အောင်တိဆောက်ထားရမယ်ဟုတ်လား ကိလေသာလောဘဒေါသမောဟဒီဟုသောရန်သူကိုအမှန်သိမှုပညာဒီဟုသောလက်နက်ကိုကင်ဆွဲပြီးတော့စစ်ထိုးရမယ်။ဟုတ်လား။အောင်မြင်မှုရလာရင်အဲ့ဒီအောင်မြင်မှုကိုမပျက်စီးအောင်ရှောင်ရှောက်ရမယ်။ပြီးရင်ကိုယ့်ရဲ့အောင်မြင်မှုလေးတွေကိုလည်းပဲตาရရင်မှုပြီးတော့မနေရဘူးတဲ့။ဘယ်နှချက်တော့။ငါးချက်။အဲ့ဒါအလုံးကိုကောင်းတယ်။ဒီဒေသနာလေးကဟုတ်လား။ကိုအဲ့ဒီရဟန္တာအားရဟန်းအပန်း900ဘာဖြစ်သွားလဲ။ရဟန္တာဖြစ်သွားတယ်နော်။ဒီဒေသနာလေးက ညံဖွင့်ပေးလိုက်တဲ့သဘောဆိုတော့သူတို့ရဲ့ပွင့်လူနီးပါဟုတ်လားဖြစ်နေတဲ့အနေအထားလေးမှာမြတ်စွာဘုရားသွားပြီးတော့ဒါမလုပ်လိုက်တာမုံမှန်ပေးလိုက်တဲ့သဘောလို့နားလည်မယ်ဆိုနားလည်လို့ရတယ်နော်ဒါမြတ်စွာဘုရားသွားမပြောရင်အဲ့ဒီအချိန်မှာရဟန္တာဖြစ်ချင်မှဖြစ်မယ်ဖြစ်ပါမှဖြစ်မယ်ဒါတော့ဘုံဘုံရဲ့ညံလေးနဲ့တွေးကြည့်တာပေါ့တော့သူတို့မှာညံတွေကရင့်နေပြီဟုတ်လားဒါပေမဲ့ပွင့်ထွက်သွားလောက်အောင်ထိမရောက်သေးဘူးဟုတ်လားပန်လေးငုံနေတယ်အားနေတယ်ပွင့်တော့မပွင့်သေးဘူးဟုတ်လား ပွင့်တယ်ဆိုတဲ့စကားလေးဆိုတာပန်းပွင့်လေးကိုသွားမှတ်ရဟုတ်လားဟုတ်လားရသော်ဘုရားတည်းဟူသောနေရောင်ကြီးတရားဓမ္မတည်းဟူသောရောင်ကြီးနဲ့ထိုးလိုက်တဲ့အခါမှာကြာပန်းလေးတွေပွင့်လာတယ်ဒီလိုဥမာပေးတာလေးလည်းရှိတယ်စာတွေထဲမှာဟုတ်လားအဲ့တော့မြတ်စွာဘုရားဒီဒေသနာရဲ့အစွမ်းလေးကိုအဲ့လိုလေးမြင်စေခြင်းအဲ့တော့ကိုယ့်ရဲ့ဉာဏ်ကိုလည်းပဲအတိုင်းအတာတစ်ခုထိပွင့်သွားစေမဲ့ဒေသနာတည့်ရက်လို့ဒီလိုမျိုးခံယူစေခြင်းဟုတ်လားခန္ဓာကိုယ်မြေအိုးတစ်လုံးနဲ့တူတယ်ကွက်ပြက်တယ်မြေအိုးတစ်လုံးနဲ့တူတယ် ဘုံဘုံတို့ကျွမ်းကျွမ်းကျင်ကျင်ကိုသိထားရမယ်ဟုတ်လားစိတ်ကိုကြတော့အလွန်ခိုင်မာတဲ့မြို့ကြီးတစ်ပွဲလောက်ထားရမယ်ကိလေသာရန်သူကိုပညာတည်းဟူသောလက်နက်ကိုကန်ရွှဲပြီးတော့စစ်ထိုးရမယ်အောင်မြင်မှုရလာရင်မပျက်စီးအောင်စောင့်ရှောက်ရမယ်ပြီးရင်ตายရခြင်းမှုမှုမရှိရဘူးဘလောက်ကောင်းတော့ဟုတ်လားအဲ့မှာအဓိကအချက်ကဒီပျက်စီးလွယ်တဲ့အနေဆာကိုတိတဲ့သဘောဟုတ်လားအဲ့ဒါကိုတိလို့ရှိရင်စိတ်ကလည်းခိုင်မာမှာပဲကိလေသာတည်းဟူသောရန်သူကိုလည်းပဲပညာလက်နက်နဲ့စစ်ထိုးပြီးသားလည်းဖြစ်သွားမှာလို့ပညာလက်နက်ရသွား တော့ဘယ်အကြောင်းတရားဘုံကအရေးကြီးဆုံးလဲလို့ထင်ဒီခန္ဓာကိုယ်ကြီးဟာအလွန်ပျက်စီးလွယ်လို့မြေအိုးတစ်လုံးနဲ့တူတယ်လို့သိထားရမယ်ဆိုတဲ့ဒေသနာလေးကအဓိကကြတယ်လို့ထင်အဲ့ဒီအတိလေးကိုဘုံတော့ကျွမ်းကျင်အောင်လုပ်ဟုတ်လားအလွန်ပျက်စီးလွယ်တယ်အဲ့ဒါရှုတော့မျိုးစုံကနေပြီးတော့နားလည်အောင်လုပ်ဟုတ်လားဘုံတို့အပေါ်ယံလေးနည်းနည်းပြောကြည့်မယ်ဒီခန္ဓာကိုယ်ကြီးတိဆောက်တာပေါ့အယိုးအမာကနေရာမှာစိုက်ဆောက်ဟုတ်လားအကျော်မျိုးစုံနဲ့ဖွဲ့ရှက် နော်အသားအသွေးနဲ့လိမ့်ချမ်းပြီးတော့အရည်သူရည်ပါနဲ့အုပ်ပြီးတော့တိဆောက်ထားတယ်။နော်ခေါင်းထဲမှာအုံနောက်တွေပြည့်ထည့်ထားတယ်။ခန္ဓာကိုယ်တည်းဟူသောနော်တိုင်းပြည်ကိုစီမံခန့်ခွဲမဲ့အဖွဲ့အစည်းပဲအုံနောက်ဆိုတာ။ဟုတ်လားအိမ်တလုံးဆိုတော့သူကအိမ်တော်ဦးစီးနော်။သူစီမံခန့်ခွဲမှုညံ့ရင်အကုန်ပြဿနာတက်ဟုတ်တယ်မဟုတ်လား။အဲခန္ဓာကိုယ်ရဲ့ဒါအုပ်ဆောင်အဖွဲ့အစည်းပေါ့။ဘယ်ထဲမှာထည့်တာ။ခေါင်းထဲမှာထည့်တာနော်။အရေးကြီးလုံးလို့ဘာနဲ့အုပ်တာ။အယိုးနဲ့အုပ်တာ။ ည်းနည်းလေးမှအထီးကိမခံဘူးတေချာစဉ်းစားကြည့်အုံနောက်ရဲ့သဘောလုံအောင်ကိုအုပ်ထားတာနော်တောင်းတန်ယုံနဲ့တော့အုံနောက်ကိုထိလို့မရဟုတ်လားอืมပြီးရင်ရင်ကောင်းပိုင်းမှာဒုတိယအရေးကြီးတဲ့အင်္ဂါအစိပ်ပိုင်းတွေထည့်ထားတယ်ဘာနဲ့ဘာနဲ့တော့အစုပ်နဲ့နှလုံးနဲ့ထည့်ထားတယ်အချိန်နဲ့မြအဝန်တို့ခန္ဓာကိုယ်ကြီးရှင်သန်ရေးအတွက်လိုအပ်ချက်ကြီးကဘာဖြစ်လဲ နော်အချိန်နဲ့မျှလိုအပ်နေတဲ့လိုအပ်ချက်ကြီးကဘာရဲ့ဘာဘာလိုအပ်ချက်လေလိုအပ်ချက်လေလိုအပ်ချက်ဟုတ်လားအစာအာဟာရမှာသုံးလေးရမစားဘဲနဲ့နေလို့ရသေးတယ်နော်လေပြီးလို့ရင်ရေလိုအပ်ချက်ကကြီးတယ်ရေလိုအပ်ချက်ပြီးရင်လေလိုအပ်ချက်ကအကြီးဆုံးပဲ1မိနစ်တောင်အောင်လို့မရဟုတ်လားအဲ့ဒီလိုအပ်ချက်ကိုဘယ်သူကယူနေရအဓိကအဆုတ်ကယူနေတယ်ပြီးရင်ဘုန်းတို့လိုအပ်ချက်ကိုယူဖို့အရေးကြီးတယ်လို့မလိုတဲ့အစိတ်အတောက်ကိုထုတ်ပစ်ဖို့ကလည်းအရေးကြီးသေးတာပဲသူက အဲ့တော့အချိန်တိုင်းယူအချိန်တိုင်းထုတ်ဝင်လေထွက်လေဒါမျိုးသူ့ကိုတတိထားပြီးတော့သိအောင်လို့ရဟန္တာဖြစ်မယ်လို့ဘုရားဟောတာဝင်လေထွက်လေဟုတ်လားပြီးရင်ဒီကိုယ်လုံးမှာလိုအပ်တဲ့သွေးအဲ့ဒီသွေးရအာဟာရနဲ့အောက်ဆီဂျင်ကိုဒီကိုယ်လုံးကိုရောက်အောင်ပို့ရတယ်အဲ့ဒီတောင်းကိုယူရယူတော့နှလုံးကယူတယ်သူရက်ရင်ပေတာပဲဟုတ်လားကလီစာတွေအထဲထဲမှာအပြည့်ထည့်ထားတာသူ့ရဲ့အောက်နားမှာအသေးဟုတ်လားပန်ကရိယာတို့တီးကြီးတို့ဆိုတာတွေကသူကအစာကြီးစနစ်ကို နော်ပံ့ပိုးပေးတဲ့အစာကြီးစနစ်ကိုအထောက်အကူပြုတဲ့အင်္ဂါစိတ်ပိုင်းတွေသူတို့ပြည့်စည်ရင်အဲသူတို့ပြည့်စည်ရင်နည်းနည်းလေးတော်သေးရအပေါ်ကနှစ်ကောင်ပြည့်စည်ရင်မြန်မြန်သိမ့်ပါသူကဟုတ်လားဒါမှမဟုတ် तू ကပိုးပြီးတော့အရေးကြီးလို့သူ့ကြတော့ဘာနဲ့အုပ်တာနံရိုးနဲ့ကာတာခေါင်းကအုပ်နောက်လောက်တော့ तू ကအရေးမကြီးလို့အလုံးတော့ကာမထားခေါင်းကတော့တကယ်ပုတ်ပုတ်ခွက်လေးလို့ကိုအလုံးကာထားတာဟုတ်လားအစုပ်နဲ့နှလုံးနံရိုးနဲ့ကာထားတယ်တိတ်အရေးကြီးတဲ့ပူကြတော့ဘာမှကာထားတာဖြစ်တော့ထိုးလိုက်ဆိုခါတဲ့ထိုးလိုက်ဝင်သွားတာပဲဟုတ်လား ဥပေါက်တန်လည်းတော့ချောင်မသေးသေးဘူးလေဟုတ်လားဒါပေမဲ့ဘယ်ရာမှနော်ဟိုအရေးမကြီးဘူးလို့မရှိဘူးရှင်သန်မှုအတွက်အထက်ရရာအရေးကြီးတယ်မချေတို့လက်တို့သွေးဘာညာဆိုတော့အမှနည်းနည်းတော်သေးတယ်ဒီဘိုက်ထဲရဟာတဲ့အကုန်အရေးကြီးတာနော်ဘုံရေးတာတွေပါလေတော့ပေနန္တဘာအစာစာထဲထားအိပ်ပံပါဝမ်းကောင်းအပြည့်စုံအောင်ကြည်များပြီးကလေးသာအစုံနှလုံးအမြေပုံဘေးလုံးရကနာ ရှင်သန်ဖို့ရအချိန်မှရုံးကံအတွင်းမှာထဲထဲမှာအလုပ်လုပ်နေကြရတယ်။နောက်ဆုံးဟာလေးဆိုတော့တခုပြတ်သုံးကြအားလုံးဤဆုံးအနိစ္စတခုပြတ်ရင်ကျန်တာကုန်ပြတ်မယ်။နှလုံးပြတ်ရင်အဆုတ်ကဘလောက်ကောင်းကောင်းသူလည်းသွားတာပဲ။တကိုယ်လုံးတောင်သွားတာပဲ။နော်အဲ့တော့ခန္ဓာကိုယ်ကြီးရဲ့ပျက်စီးလွယ်ဖို့ကိုဘုန်းဆိုလို့ရှိရင်တော့ကြီးပေါင်းဆိုပြီးတော့ဖြစ်တယ်။အဲဆရာဝန်တွေကတော့တော်တော်ရင်းနှီးတဲ့လူတွေကတော့တော်တော်စိုးရိမ်နေကြတယ်။နော်အာယုံရောသူက တဝက်လောက်နင်းနေဖိထားတယ်ဒီကြီးပေါင်းကတော့သူကငုံလိုက်တာနဲ့ငုံမှုကိုရှောင်ခိုင်းတာပေါ့နော်။နိုင်ငံခြားဆိုရင်ခွဲပြီးပြောရတယ်အဲဒါဘုံလို့လည်းဘယ်လိုဆက်လုပ်ရမလဲဆိုတော့စဉ်းစားနေရတာပေါ့။သူကပုံဓာတ်ပုံလည်းကြည့်တော့လေဟုတ်တော့ဟုတ်တယ်မြင်နေရတယ်။နော်အယိုးနှစ်ခုကနော်ဒီအပွေးတက်လာတဲ့သဘောဖြစ်တဲ့အခါကျတော့သူတို့နှစ်ခုကြားမှာရှိတဲ့ဒီအယွတ်သဘောမျိုးချက်ပြားလေးကရှေ့ကိုဆူထွက်သွားတယ်။အဲ့ဒီမှာဒီအာယုံကျော်ဆိုတာကြီးက ဒီအုံနောက်ကနေပြီးတော့တကိုယ်လုံးကိုဆင်းတာသူကလည်းအလွန်ရေးကြီးတဲ့အတွက်ကြောင့်သူကပိုးတောင်ဆန်းကျယ်သေးတယ်နော်ကြော်ယိုးကအကွင်းအကွင်းနဲ့လှုပ်ပြီးတော့ဆက်ထားတာဟုတ်ကိုယ်လို့ကောက်လို့ရအဲ့ဒီအကွင်းထဲမှာပါအဲ့ဒီအာယုံကြောကထည့်ထားတာဟုတ်လားဘာနဲ့မှထိခိုက်လို့မရဘူးဘာနဲ့မှထိလို့မရမျိုးတကူကအနေထိုင်မတက်တဲ့အခါကျတော့အမြဲတမ်းငုံနေတဲ့တခုခုအာယုံဆိုင်ပြီးတော့ဣရိယာပုတ်ကိုမျှတအောင်မနေတတ်တဲ့အခါကျတော့နော်ခေါင်းကငုံမှများတော့အဲဒီဂုတ်ဒီလေဗင်းယိုးကကြီးပေါင်းတက်လာ ကြီးပေါင်းတက်လာတော့သူတို့အစ်စ်အစ်စ်ကြားမှာချက်ပြားလေးရှိအဲ့ဒါလေးကရှည်ထွက်သွားရှည်ထွက်ပြီးတော့အဲ့ဒီအလဲကောင်းမှလုံလုံချုံချုံထက်ထပါတယ်ဆိုတော့အာယုံကျော်ကိုသွားပြီးတော့ဖိအဲတဝက်လောက်ထိဖိဒါခြေတော့ဒီလက်တွေကျင်းမဲ့အဆိုးဆုံးအခြေအနေဆိုရင်အောက်ပိုင်းသေးသွားအော်အဲအဲ့ဒါသူကခုမှတော့ဘဝမှာနေမလို့လှုပ်တုံးရှိပြီခန္ဓာကိုယ်သေဖို့ဖြစ်စဉ်းစားကြည့်နော် ဒါဘယ်သူမှဖြစ်ဒီတိုင်းပါပဲနော်အသက်90ဆိုလို့ရှိရင်တော့တခုခုတော့ဖြစ်ကြတော့တာပါပဲဒါဒါပတိသေတာရှင်တာဆိုတာတော့ကံတကံပေါ့နော်ဟောမာရာနာရာကံတကံဘုံဘွားတော့အဲ့လိုပဲခံယူထားပါတယ်ဟောအသက်80နေရမဲ့ကံပါရင်ပိမ့်မိန်လေးလေးနဲ့သွားမှ80ထိမရောက်ရအောင်သွားမှာမြန်မြန်သေမဲ့ကံပါရင်လည်းဘလောက်မာချာနေနေဖြုတ်ခနဲ့ဖြတ်ခနဲ့သွားမှာပဲဟုတ်လားအဲ့တော့ဒီသေတာရှင်တာကတော့သူဇညွန့်ကရေးပြီးသားလို့ဘုံဘွားထင်တယ်အဲ့ဒါတော့သူသူသွားလိုက်မယ်နော်အဲအဲ့တော့ဒါပေမဲ့ လောလောဆယ်ကတော့ဒီနေ့ကဖြစ်တာတောင်းကြဖို့စိုက်မှာနော်ချွေတီချွေပေါက်တွေကြကြတခါလေသူကအန်ဂျင်နာတွေပါဖြစ်လာပြီးတော့ခေါင်းထောင်နိုင်တော့အလွန်ဆိုးတဲ့ဝေဒနာပေါ့နော်အဲ့ဒါခြေတွေလက်တွေကျင်းလာရင်ဘာမှလုပ်လို့မရဘူးဒီဥစ္စာသူကကြွန့်ကျင်တဲ့ဆရာဝန်နေနဲ့ခွဲရင်ခွဲပဲဒါပဲနော်သူ့ဘယ်မှဘာမှသွားနှိုက်လို့လည်းမရဘူးဆေးနဲ့ပေါ်လိမ့်လို့ပြောတော့ဒါထက်ပိုဆိုးမလာအောင်ပဲထိန်းလို့ရတယ် နော်ဒါထက်ပိုဆိုးမလာအောင်ထိန်းပြီးတော့ဒီတိုင်းလေးနဲ့မြင်းပြီးတော့လေအဲ့တော့ဘာဖြစ်လာတော့ဆိုတော့ဝမ်းနေကြကောင်းတာစာကြည့်ဖို့တိတ်မလို့တော့အဲပါဠိနာတုတ်တတောင်းလောလောဆယ်တော့ဟောဖို့တိတ်တော့အဆင်မပြေဘူးပေါ့စာမကြည့်ဘဲနဲ့ဟောမှမရပဲပေါ့စာကြည့်တယ်အာယုံစိုက်တယ်ဆိုရင်သူကပြဿနာတက်ဟုတ်လားအဲ့တော့ကိုယ့်ကိုယ်ဇိမ်နဲ့နေခိုင်းတယ်လို့ပဲအောင်းမြင်ပါအကောင်းတဲ့ဘက်ကပြောချင်တာဘာမှမလုပ်တော့နဲ့ဘာမှလည်းမစဉ်းစားတော့နဲ့ကိုတရားလေးကိုလုပ်ပြီးတော့ကိုယ့်ကိုယ်ဇိမ်နဲ့လာနေတော့လို့ယောဂါ ခိုင်းတော့တာနဲ့တူတယ်လို့တခါလဲအဲ့လိုလဲတွေးမိပါတယ်ဟုတ်လားဟိုတနေ့ကဘုံမပြောလိုက်သေးတယ် Facebook တွေကြည့်အဟိုဟာတွေကြည့်ပုံတွေကြည့်အကုန်ကြည့်တာဟုတ်ကြည့်တော့ကိုယ်စိတ်ကမပြတ်အဲ့တော့စိတ်ကမဖြတ်နိုင်လို့ရုပ်ကဖြတ်ခိုင်းတာလည်းတူရုပ်ကခွင့်မပေးတော့လေအင်းကြည့်ခြင်းလဲကြည့်ပေါ့ဟုတ်လားကြည့်ပြီးရင်ပါတော့ခံရမှာပေါ့အဲ့တော့မခံကျင်တဲ့အခါကျတော့ဘယ်ကြည်ရဲတော့မလို့ပေါ့နော်။အင်းတမျိုးလဲကောင်းတယ်လို့ပြောရမှာ။အဲ့တော့ပြောရင်တာမှာတော့ဆိုတော့ ခန္ဓာကိုယ်ရဲ့အစိတ်အပိုင်းတွေအကုန်လုံးကိုကြည့်လိုက်လို့ရှင်တကယ်တဲတဲလေးတိဆောက်ထားတဲ့အရာတွေပဲဟုတ်လားအတခုဖြစ်တာနဲ့အကုန်လုံးကပြဿနာအကြီးကြီးကိုဖြစ်သွားစေနိုင်တယ်ပေါ့ဟုတ်လားဒါကြောင့်မြတ်စွာဘုရားခန္ဓာကိုယ်ကြီးကမျိုးနဲ့တူတယ်ဒီလိုနားလည်ထားမယ်လို့ပြောတာဟုတ်လားဒါကအပေါ်ယံကိုပြောတာနော်ပို့ပြီးတော့လေးလေးနက်နက်အနိစ္စကိုနားလည်ခြင်းလို့ရှိရင်အချိန်နဲ့ကပ်ပြီးတော့ပြောမှပိုရှင်းမယ်လို့ထင်တယ် အခုကပုံတရံနေနဲ့ပြောနေတာအယိုးဆိုတာလဲပုံတရံတားဆိုတာလဲပုံတရံပုံတရံနေနဲ့ပြောနေတာဟုတ်လားဘယ်ဟာဖြစ်ဖြစ်ပုံပြတ်သွားတယ်ဆိုတခုခုဖြစ်တာပေါ့နော်ပိုးပြီးတော့အိဋ္ဌာကိုနားလဲအချိန်နဲ့နည်းတွေးကြည့်၈နာရီတိတိမှာတွေးကြုံရတဲ့အတွေ့အကြုံသည်၈နာရီနဲ့တစ်စက္ကန့်မှာမရှိတော့အရှင်းဆုံးပဲအဲ့ဒါကိုနားလဲအောင်လုပ်ဟုတ်လား ၈နာရီနဲ့တစ်ဆက်ကမှတွေ့ကြုံနေရသောကောင်းတဲ့ပျော်ပျော်ဆိုးတဲ့ပျော်ပျော်အတွေ့အကြုံသည်၈နာရီနဲ့၂ဆက်ကမှသူမရှိတော့နောက်ထပ်အတစ်တစ်ခုဒါတစ်ဆက်ကဆိုတာနည်းနည်းမြန်နေသေးတယ်တစ်ဆက်ကအတွင်းမှာကိုအတွေ့အကြုံပေါင်းများစွာပြောင်းလဲသွားတယ်ထာဝရပြောက်ွယ်တာနော်ဘယ်နာသွားရှာလို့မှမတွေ့နိုင်ဘူးကောင်းကောင်းဆိုးဆိုးကြိုက်ကြိုက်မကြိုက်ကြိုက်ဘာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ဖြစ်သမျှတရားအကုန်လုံးသည်ပြီးသွားတာကြီးပဲဟုတ်လား ပြီးသွားတဲ့အတွက်ကြောင့်ဖြစ်သမျှတရားအကုန်လုံးဒီအကောင်းမဟုတ်ဘူးဒုက္ခနော်ဒါကြောင့်ဝိစီတာဘိက္ခုနေရာပါပြောဒုက္ခမေဝါဟိတမ္မုတိဒုက္ခတိတတိဝိတိစံနိညာတရာဒုက္ခတမ္မုတိနိညာဒုက္ခနိရုဇ္ဇတိဒုက္ခပဲဖြစ်ပြီးတော့ဒုက္ခပဲတီးပြီးတော့ဒုက္ခပဲချုပ်သွားတာဒုက္ခကလွယ်လို့တခြားဖြစ်နေတာဘာမှမရှိဘူးဒုက္ခကလွယ်လို့တခြားချုပ်သွားတာလည်းဘာမှမရှိဘူးတဲ့ဘလောက်အမြင်ရှင်းတော့အဲ့ဒီလိုအမြင်ရှင်းတဲ့သဘောလေးကိုရကျင်နေဆိုရင် အရင်အမြင့်ဖြစ်တဲ့သဘာဝအရင်အမြင့်သဘာဝဖြစ်တဲ့အိဋ္ဌသဘာဝကိုဘုံတို့မြင်အောင်ကြိုးစားအချိန်တိုင်းပြောင်းလဲနေတယ်သူမဟုတ်တော့ဘူးအဲ့ဒါမဟုတ်တော့ဘူးအဲ့ဒါမဟုတ်တော့ဘူးနောက်မှဖြစ်နေတယ်နောက်မှဖြစ်နေတယ်ဆိုတော့နားလည်အောင်လို့အဲ့ဒါကိုနားလည်ဖို့အတွက်ဘုံဘုံတို့နော်ဘယ်နည်းပညာကိုအမိပြုတ်ပြီးတော့ဒီနားလည်မှုကိုယူရမှာလဲလို့မေးတတိပဋ္ဌာန်နည်းပညာကိုအမိပြုတ်ပြီးတော့နားလည်မှုယူရမယ်ဟုတ်လားပစ္စုပန်တိုင်းမှာဘုံဘုံတို့အတိရှိရမယ်တတိရှိရမယ်ပစ္စုပန်ဖြစ်နေတဲ့အနေအထားတိုင်းမှာသိနေလား သိပြင်ထားခလိုက်အဲ့ဒါပဲပြန်တော့မတွေးနဲ့ပုံမဖော်နဲ့ပုံဖော်တဲ့အလုပ်ကိုမလုပ်နဲ့ပုံဖော်တဲ့အလုပ်ကိုလုပ်လို့ရှိရင်အာစိတ်ထဲကထင်ညာတွေရှောက်တယ်တင်ညာတွေကနေချက်ကုန်ပေါ့နော်အဲ့တော့တင်ညာကိုဝင်ခွင့်မပေးဘဲနဲ့ဟုတ်လားအတွေးခြင်းအတွေးတဲ့အတွေးတွေဝင်ခွင့်မပေးဘဲနဲ့ပုံဖော်ခြင်းနဲ့ပုံပုံဖော်ခြင်းနဲ့ပုံဖော်နေတဲ့ဝါသနာကိုဝင်ခွင့်မပေးဘဲနဲ့ပြစ္ဆုတ်မှာနောက်ဖြစ်တာကိုပဲတိတိတိတိပြီးတော့သွားတရားအထုတ်တယ်ဆိုတာအဲ့ဒါပဲနော် နောက်နောက်နောက်တစ်ခုဖြစ်တယ်နောက်တစ်ခုဖြစ်တယ်နောက်တစ်ခုဖြစ်တယ်ဒီလိုသွားနေတယ်အဲ့ဒါကိုပဲတိယုံပဲတိတိတိတိတိတိပြီးတော့သွားလိုက်သွားလိုက်ရင်အကုန်လုံးကအော်တရောရောနဲ့သွားပြက်နေတာပဲကုန်းနေတာပဲပြီးသွားတာပဲမရှိတော့တဲ့သဘောပဲလို့မသိနိုင်ဘူးလားသိနိုင်တယ်အဲမရှိတော့တဲ့သဘောပဲလို့သိနေမရှိတာနဲ့ပတ်သက်ပြီးတော့ဘာမှရှုပ်စရာအကြောင်းမရှိဘူးဟုတ်လားအဲ့ဒီမရှိတော့တဲ့သဘောဖြစ်ဖြစ်သွားတာကိုဘုံဘုံတို့ကောင်းကောင်းနားမလဲလို့လောဘနဲ့စွဲတယ်ဒေါသနဲ့စွဲတယ်စွဲကြတယ်နော် ချစ်ပြီးတော့ဆွဲတယ်မုန်းပြီးတော့ဆွဲတယ်တနည်းအားဖြင့်ချစ်ကြိုးနဲ့ခြီတာခံရတယ်မုန်းကြိုးနဲ့ခြီတာခံရတယ်ကြိုးဆိုတာမြတ်စွာဘုရားဘယ်လိုဟောတော့တန်ရောစဉ်ဟုတ်လားတန်ရောစဉ်တွေကတတိမရှိရင်အတိမရှိရင်အမြဲတမ်းတလုံးထွေးထွေးနဲ့ရစ်ပတ်တာဘုန်းတို့ရဲ့စိတ်ဒါကြောင့်ဘုန်းတို့စိတ်ကဘယ်တော့မှမလွတ်လပ်ဘူးနော်အဲ့ဒီလိုလွတ်လပ်မှုရှိဖို့ဆိုရင်တန်ရောစဉ်ရဲ့ခြီနှောင်တာကိုမခံရဖို့ဘုန်းတို့ကြိုးစားမယ်အဲ့ဒါတန်ရောစဉ်ကဘယ်လိုဆိုတာပါလို့သိယုံလောက်နဲ့တန်ရောစဉ်ကြိုးကပြတ်တောက်သွားမှာမဟုတ်ဘူး တရားစဉ်ကျိုးအချီမခံခြင်းမူလွတ်လွတ်လပ်လပ်နေခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်လွတ်လပ်မှုအပြည့်ရှိမှချမ်းသာမှာ哦တရားစဉ်ကျိုးချီထားရဆိုရင်လွတ်လပ်မှုမရှိဘူးတော့တရားစဉ်ကျိုးချီတာကိုမခံခြင်းဘူးဆိုလို့ရှိရင်မလုပ်မလို့ဒီအနိစ္စမရှိတော့တဲ့သဘောပြီးပြီးသွားတဲ့သဘောနောက်ထပ်အသစ်ဖြစ်နေတာပြီးပြီးလိုက်နေတာဘယ်ဟာမှရက်တည်နေတာမရှိပါလားဒလက်ဇက်ကိုတခါလဲဟိုတဲပုံကြီးများကိုနော် တစ်ခုခုနဲ့ထိုးချတယ်မျိုးဆိုအကုန်လုံးပြိုးကျသွားတယ်လို့မျိုးဖြစ်လာတဲ့တရားတွေကအကုန်လုံးဒလဇက်ပြိုးပြက်သွားတာပဲဒီသဘောကိုဘုန်းတော်မြင်အောင်ကြည့်စိတ်တွေဖြစ်လဲဒီတိုင်းပဲခံစားချက်တွေဖြစ်လဲဒီတိုင်းပဲအကုန်လုံးကပြီးဆုံးလိုက်နေတာအိန္ဒိယမယဘယုံသုံးကားသွားနေတဲ့သဘောပေါ့အဲ့ဒါကိုဘုန်းဘုန်းတို့မြင်လို့ရှိရင်သောတော်ကတန်ရောစဉ်ကျိုးစိတ်ကိုမလွတ်မလပ်အောင်လုပ်တဲ့ကျိုးချီတာမခံရဘူးအဲ့ဒီခိုက်တာအဲ့ဒီခိုက်တယ်မှာမဖြစ်မလို့ချမ်းသာမယ်ပေါ့နော်အဲဒါမှမဟုတ်ဒီကထာလေးမှာ အဓိကအကြဆုံးကဘာလဲလို့မေးအနိစ္စဟုတ်လားကုံဘူးပမာကာယမိမဝိရိတဝါပျက်စီးလွယ်လိုက်တာပျက်စီးလွယ်တယ်ဆိုတဲ့ဥစ္စာတွေကအဆင်အမျိုးမျိုးရှိရနော်အဲလူဘဝဆိုတာလဲနတ်တို့မြမာတို့ကနေကြည့်ရင်တော့ဟာအခုပဲဖြစ်ပြီးတော့အခုပဲမရှိတော့ဘူးကုံလွယ်ပျောက်လွယ်လိုက်တာလူတွေတချို့ဘလို့ပြောကြတယ်နေမြင်ညပျောက်ညမြင်နေပျောက်တချို့ညနေတွေ့လာမနေ့ကြောင်ရှိတော့တချို့မနေ့တွေ့လာညနေကျတော့မရှိတော့ဘူးဩပျောက်ပြက်လွယ်လိုက်တဲ့ဘဝတွေ ဒါကသူကအပေါ်ယံဆန်တယ်သို့တော့ဒါတောင်တော်တော်ကောင်းတယ်နော်တကယ်တမ်းအဲ့ဒါထက်ပိုပြီးတော့ပျောက်ပြက်နေတာဘောမြင်ဖို့မလိုဘူးလားလိုတယ်ဟုတ်လားအဲ့ဒါလည်းပို့ပြီးတော့ပျောက်ပြက်လွှဲနေတဲ့သဘောပါအချိန်တိုင်းတွားနေတာအချိန်တိုင်းကိုထိမ့်မရသိမ့်မရတွားနေတာရုပ်တည်နေရဲ့သဘောဟုတ်လားအဲ့ဒါကိုဘုန်းဘုန်းတို့မြင်မယ်ဆိုလို့ရှိရင်ကုံဘူးပမန်ကာယမိမံဝိရိတောဟာခန္ဓာကိုယ်ကြီးကပျက်စီးလွယ်လို့မြေဥတလုံးနဲ့တူတယ်လို့သိရတယ် အဲ့ဒီလိုမြန်သိမယ်ဆိုရင်ငကရူပမာစိတ်တမိတယ်တပိတဝါလိစ္ဆာအလိုလိုပြီးသွားမှာလို့ထင်နော်စိတ်ဟာခိုင်မာတဲ့မြို့ကြီးတစ်မြို့လိုအလိုလျောက်တိဆောက်ပြီးသားဖြစ်သွားကောင်းတာနဲ့တွေ့လဲမတုံလို့ဆိုတာနဲ့တွေ့လဲမတုံလို့ဟုတ်လားဘလို့အာယုံနဲ့တွေ့လို့မှတုံလို့မှုမရှိတဲ့အနေအထားမျိုးကိုရောက်သွားဆိုအရင်ကောင်းနော်အဲ့လိုနေခြင်းဒီပင်လေဘာဖြစ်မှာတော့ယောဒေထမာရံပညာဥဒေနာနော်ယာဂဒေါသမောဟကိရိတာယံသူပညာလက်နဲ့ကင်ဆွဲပြီးတော့စစ်ထိုးနေရရောက်တယ်လို့ဆိုနိုင်မလား ရှိုးနိုင်တယ်အဲ့ဒါဆိုရင်ဇီတင်စာရက်ခေအောင်မြင်မှုလေးတွေရလာတဲ့အခါမှာကာဝယ်ဆောင်ရှောက်ရမယ်ပြီးရင်ရသော်ဗျာဆုံးမှာပါတော့အနေဝေတနောတေဟာတာယာကံကြီးမှုမရှိနဲ့လို့ဒီလိုပြောတာဟုတ်လားအဲ့ဒါမေတ္တာတုတ်ပေတရားတော်ဖြစ်ပေါ်လာခြင်းရဲ့เนาะအကြောင်းတရားအထုပ္ပတ္တိเนาะယန္တော်ပါ900မဖြစ်သွားကြတာတော့ယန္တာဖြစ်သွားကြဟုတ်လားအဲ့တော့ဘုန်းတို့တရားဟောတာနိုင်ဝတ်ကြုံပါလောက်ရှိပါဟမ် မိနစ်40လောက်ရှိပြီလား45အဲဆိုဘုံတို့ပြီးကြရအောင်နော်အဲ့တော့ဒီကနေ့ဘုံတို့မေတော်ကြီးလေးလာပြည့်ဆိုဟုတ်တယ်ပေါ့နော်အများအတန်းလေးအဓိကပြေးဖို့ကြပြီးတော့မိမိတို့လည်းပဲပြုထားတဲ့ကုသိုလ်ကောင်းမှုအစွတ်တို့ရဲ့အစွမ်းတတ္တိကြောင့်အမေညာပုံညာဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပြီးတော့ဆင်းရဲဒုက္ခရဲ့အဆုံးကိုပြုနိုင်ကြတယ်။တော့သူတော်ကောင်းတွေဖြစ်ပါရစေလို့ဆန္ဒပြုကြမယ်ဆုတောင်းကြနော်။ ပြီးရင်မေတော်ကြီးအစတာတတ္တဝအနန္တအညီအမျှကုသိုလ်ကောင်းမှုရဲ့အဖို့ပါကရပြီးတော့ချမ်းသာကြပါစေလို့စေနာမေတ္တာရှိထားအမြတ်တမ်းများပူဝေးကြအလုံးညီညာညာလိုက်ရှုကြရအောင်အရှင်ဖေယဘုရားတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလမာတိပညာ ညာမာတိပညာကုသိုလ်ကောင်းမှုကုသိုလ်ကောင်းမှုအဆုစုလို့သည်အဆုစုလို့သည်မဲ့ညာဖို့ညာမဲ့ညာဖို့ညာမျက်နှိပ်ပါကိုမျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့ဖြစ်ပါစေတည်းဤကောင်းမှုတို့ဤဖို့ပါကကို